မင်္ဂလတုတ်ယံမင်္ဂလံ द्वा ရတဟိတိန်တယိန်သူတဒေဝကာသွဋ္ဌာနံနာတိကိသန္တိအထတိန်သင်္သမင်္ဂလံဒေတိတံဒေဝဒေဝေနသဗ္ဗပါပဝိနာသနံသဗ္ဗလောကဟိတထာယမင်္ဂလံတံပနာမဟိဧဝံမေတုတံ ဧကံသမယံဘဂဝါတာဝတိယံဝိဟရတိဟေတဝနေအနာထပိန္ဒိကတအာရာမေအထခောအညတရာဒေဝတာအဘိကန္တာယရတ္တိယအဘိကန္တဝဏာကေဝလကပ္ပံဇေတဝနံဩဘာတိတဝါယေနဘဂဝါတေနုပသင်္ကမိဥပသင်္ကမိတဝါ ဘဂဝန္တံအဘိဝါဒိတဝါဧကမန္တံအထာတိဧကမန္တံထိတာခောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိဘဟုဒေဝမနုဿာသမင်္ဂလာနိအစိန်တယုံ အာခင်ခမာနာသုဌာနံဘ ्रू ဟိမင်္ဂလမုဒ္ဓမံအသေဝနာသဘာလာနံပန္တိတာနိသသေဝနာ ပူဇာသပူဇနေယာနံဧတံမင်္ဂလမုဒ္ဓမံပတိရူပဒေသဝါသောသပုပ္ပေသကတပုံညတာအတ္တသမ္မာပဏိတိသဧတံမင်္ဂလမုဒ္ဓမံဘာဟုတစ္ဆင်သသိပ္ပင်သဝိနယောသသူတိခိတောသူဘာတိတာသယာဝါစာဧတံမင်္ဂလမုဒ္ဓမံ မာတာပိတုဥပဌာနံပုဒ္ဒဓာရတသင်္ကဟောအနာကုလာသကမ္မန္တာဧတံမင်္ဂလမုဒ္ဓမံဒါနိသဓမ္မစရိယာသညာတကာနိသသင်္ကဟောအနဝိဇာနိကာမာနိဧတံမင်္ဂလမုဒ္ဓမံအာရတိဝိရတိပါပါမိဇပါနာသတံယမော အပမဒောသဓမ္မေတု ဧတံမင်္ဂလမုဒ္ဓမံဂါရဝောစနိဝါဒောစတန်တုဋ္ဌိစကတိညုတာကာလေနဓမ္မတဝနံဧတံမင်္ဂလမုဒ္ဓမံခန္တီစသောဝသတ္တတာသမနာနိစဒတနံကာလေနဓမ္မတာကိစ္ဆာဧတံမင်္ဂလမုဒ္ဓမံ တဘောဇဗြဟ္မသရိယင်သာအရိယသစ္ဆာနာတတနံနိဗ္ဗာနသစ္စိကိရိယာသာဧတံမင်္ဂလမုဒ္ဓမံဖုဋ္ဌတလောကဓမ္မေဟိစိတ်တံယတနာကံပတိအသောကံဝိရဇံခေမံဧတံမင်္ဂလမုဒ္ဓမံဧတာဓိတာနိကတဝနာသဗ္ဗထမပရာဇိတာသဗ္ဗထသုထိန်ခိသန္တိ တံတေတံမင်္ဂလမုဒ္ဓမံ